ဒီနေ့အာယုဒဏိကေမဟာဝက်ကအာယုပါဠိအဲသဗ္ဗညာဝက်ကိလနာတုတ်ကိုဘာသာပြန်တဲ့အနေမျိုးနဲ့ဟောပေးပါမယ်ဒီမဟုတ်ဘူး လူတွေဟာမကြမ်းမမာလို့ရှိရင်တရားမှာလို့အမှန်တန်ကြောက်ကြတယ်ဒီကျောင်းမှာနေပြန်လေတရားမှာလို့တွေးလိုက်လို့ရှိရင်ကြောက်ကြတယ်အဲ့ဒီကြောက်တာဟာဒီလက်ရှိ ခန္ဓာကိုယ်ကိုစွန့်ရမှာကြောက်တာလားနောက်ရောက်မဲ့ဘဝရဲ့မတိကြလို့မတော်များမရတိဆံပိတ်တာဘဝရောက်သွားရင်ဒုက္ခပဲလို့ဒီလိုတွေးပြီးတော့ကြောက်တာလားကြောက်ပုံကြောက်နည်းအမျိုးမျိုးရှိနေတယ် ဒီသေကနေ့မှာဘုန်းကြီးတို့ကုထုဇဉ်တွေဆိုတော့ဟိုအရိယာတွေကတော့ဘဝကောင်းပါမို့လို့သူတို့ကိုတဲ့မစင်စားပါနဲ့ကုထုဇဉ်တွေကအမှန်ကြီးကျယ်တဲ့ပုဂ္ဂိုလ်ဝင်ဖြစ်ဖြစ်ပုဂ္ဂိုလ်ဝင်ဖြစ်ဖြစ်နောက်ဆုံးသူတော်ကောင်း ဉာဏ်သင်္ကာပင်ဖြစ်ဖြစ်ဒီဒေဝနိမှာအာယုံကမကောင်းတာကလေးပေါ်လာရင်အဲ့ဒါကတိလွဲသွားတာပဲနောက်မှပြန်ပြီးတော့ဘဝကောင်းရခြင်းရမယ်ဒီတစ်ချိန်မှာတော့ခဏတော့ကတိလွဲတဲ့အဖြစ်မျိုးကတိလွဲဆိုတာမကောင်းတဲ့ဘဝရောက်တယ်ရောက်သွားနေတာပဲ ဒီတေယနိမှာကံတဲ့ကမ္မနမိတ်ဂတိနမိတ်ဒီသုံးမျိုးဟာတစ်မျိုးမျိုးတော့ဧကံထင်ရဘလောက်များဧကံထင်ရမတုံးလို့ဆိုတော့ကျမ်းစာရရင်ကလေးတကောင်အဲကြောက်ပြင်ပေါ်မှာနားနေအပေါ်ကကြောက်တုံးနဲ့ဖိတ်လိုက် အဲ့ဒီဖိတက်လိုက်တဲ့ရင်ငယ်ကလေးတောင်မှဒီတံပြင်းလို့ကာယဒွါရဝိတိကိုယ်နဲ့ဆိုင်တဲ့နာကျင်တဲ့ဝိတိဖြစ်ပြီးတဲ့နောက်ခုနကအာယုံတစ်ခုကိုထင်ရသေးတယ်အဲ့ဒီထင်လာတဲ့အာယုံအတိုင်းဟိုဘက်ဘဝရောက်သွားတယ်ထင်လာတဲ့အာယုံကကုသိုလ်ဆိုင်ရာထင်လာရင် ဟိုဘက်ကောင်းတဲ့ဘဝရောက်သွားထင်လာတဲ့အာယုံကအကုသိုလ်ဆိုင်ရာထင်လာရင်မကောင်းတဲ့ဘဝရောက်သွားဒါအမှန်ပေးကြတယ်အသေးကနေ့မှာပြီးတော့ဒီကံအာယုံထင်ဖို့ရဆိုရင်လေဒီရှင်းတုန်းကကုသိုလ်တွေပြုနေတာကို ပတိအောင်လုပ်ပေးရတာရှင်းတော့ကပြုတဲ့ကုသိုလ်ကမရှိလို့ရှိရင်ခုလောလောဆယ်ကုသိုလ်ပြုနေအောင်အဲစီစဉ်ပေးရဆိုတော့တရားနာပြီးတော့နေရမယ်ဒါပါလို့လို့တရားကနေနားတဲ့ကြာလို့ဒီလိုနဲ့ပြေးသွားရင်ကောင်းရမြတ်ရရောက်တတ်တယ်ဒါတော့ဘုဒ္ဓရှင်ကမသေးကြတာလေးတွေပါသေးတယ် တရားနားနေရပေမဲ့စိတ်ကတစ်မျိုးဖြစ်ခြင်းဖြစ်နေလေဒီဖရာရှိမှပန်းတို့ဘာတို့ပူဇော်ပြီးတော့ဒီကိလနာကိုပြရတယ်တပန်းနေပူဇော်ထားတယ်အဲအပေအတွက်အမေအတွက်အဲဝမ်းမြောက်ပါတဲ့ဒီပန်းတွေကြီးပြီးတော့အာယုံယူနေတော့ပြေသွားရင် ဒီကုသိုလ်ကကောင်းရမြတ်ရအကျိုးပေးတယ်ဒီတပင်တပင်ကုသိုလ်အကုသိုလ်ရှိနေပေမဲ့ဒီအ ਨੇ အနည်းဆုံးကုသိုလ်ကအကျိုးပေးတယ်အနည်းဆုံးအကုသိုလ်ကအကျိုးပေးတယ်အနည်းဆုံးဆိုတာသေဃာနီးအနိကဆုံးကုသိုလ်ကအကျိုးပေးတယ်အဲအကုသိုလ်ကအကျိုးပေးတယ်အဲ့ဒီအနိကဆုံးကုသိုလ်အကုသိုလ်ကလည်းသေဃာနီးမှာ ကုသိုလ်ကံအဖြစ်ဖြင့်ဒါမှမဟုတ်ကုသိုလ်ကံရဲ့အာယုံပန်းပူဇော်တာလို့ရှိရင်ပန်းတွေဖြစ်ဖြစ်ဘယ်လိုသင်လာမှအကျိုးပေးတာတစုံတစ်ခုချက်ကနေဆိုပြီးတော့မတော်တဲ့အာယုံလေးကြားတဲ့ဝင်လာရင်အဲ့ဒီအာယုံဆွဲပြီးသိရင်မကောင်းတဲ့အာယုံဖြစ်ရင်အကုသိုလ်ကံအကျိုးပေးသွားတာပဲအဲ့တော့သေဂာနိဟာဒီသေဂာနိကြမှာ ကရောတော်ဘာလုပ်ရတဲ့ကုသိုလ်အကုသိုလ်တွေကကုသိုလ်တွေကမရရဘူးဒီစောစောစီစီကကုသိုလ်နဲ့ဒီနေတယ်မနဲ့စောစောလည်းမနဲ့ကုသိုလ်နဲ့နေ့လည်းကြတော့လည်းနေ့လည်းကုသိုလ်နဲ့ညနေကြတော့လည်းညနေကုသိုလ်နဲ့ညအိယာဝင်ကြတော့လည်းအိယာဝင်ကုသိုလ်နဲ့ဒီလိုကုသိုလ်တွေကမှန်းနေတယ်ဆိုလို့ရှိရင် ဒါမျိုးကိုအာစိဏအကံအမြဲမပြတ်လက်ပြတဲ့ကံလို့ဆိုတယ်သူအကျိုးပေးတာပဲဒီအာစိဏကံကတလောက်ကောင်းနေတာတောင်မှကန့်နေတဲ့အချိန်မှာရုပ်တရကံတစ်မျိုးဝင်လာလို့ရှိတယ်အဲ့ဒီကံကအကျိုးပေးပြန်တယ်ဒါကိုအာတဏကံလို့ဆိုတယ်ဒါကြောင့်အာတဏကံကမသေးကြဘူးအာစိဏကံအဖြစ်နဲ့ကောင်းကောင်းတစ်နေ့လုံး ကုသိုလ်စိတ်တွေများများနဲ့အချိန်ကုန်မှပါပြီးတော့ကောင်းတယ်အဲ့ဒီကုသိုလ်စိတ်များများနဲ့အချိန်ကုန်တဲ့ပုဂ္ဂိုလ်သေကံဤအဲ့ဒီကုသိုလ်တွေထင်လာတတ်တယ်ဒါကြောင့်အာတနာကံလည်းသူဖြစ်မယ်ဒီအမြဲလေးပြတဲ့အာစိဏကံလည်းသူဖြစ်မယ်ဒါကြောင့်ယဟန်ရှင်လူမြည်သူမဆိုပေါ့လေကောင်းတဲ့အလုပ်ဒီအမြဲလုပ်လို့ခြင်းကတော့အမှန်တန်ကောင်းတဲ့ဒီသေကံဤမှာထင်ဖို့ရအမှန်တန်ကောင်းတဲ့လမ်းပဲ အဲယခုဒီလိုမသေးကြတဲ့ပုံကိုယ်တွေကိုအနာကပြုပြင်ပေးရတယ်အဲတရားစာတွေရုပ်ပေးရတယ်အင်းရေကကုသိုလ်အကြောင်းလေးပြောပေးရတယ်ဒီဒုဒ္ဒဂามဏိအဘေယမင်းကြီးနိုင်ဝသံဃာနိကြာတော့သူရဲ့ကောင်းမှုစည်ရင်းတွေဖတ် ကောင်းမှုစရင်တွေဖတ်တဲ့အထက်မှာအဲသူကနတ်ထောင်နေတယ်သူကုသိုလ်တွေနတ်ထောင်နေရကအဲအရှင်မင်းမြတ်ညီတော်နဲ့စစ်ဖြစ်တုန်းကတော်တဲ့မှာဒီတယောက်စာပွဲတော်စာကိုမြင်းရဲ့အဲအတူပါလာတဲ့အမတ်ရဲ့မိမိရဲ့ ဒါခွဲပြီးတော့စားဖို့ပြင်းနေတော့မှဒီငါတို့အမျိုးဟာမလှူမတမ်းပဲလဲဦးလည်းပြမလှူပဲမစားဘူးဒါကြောင့်ငါဒီခိနန်းကိုပြန်အုပ်ချုပ်ပြီးတော့မင်းလို့ရမယ်ဆိုရင်အလူလံပုဂ္ဂိုလ်ပေါ်ပေါက်စေတယ်ဒီလို့ဒိဋ္ဌံလိုက်တဲ့အပံကိုယဟန္တာကြားလို့ယဟန္တာအရှင်မြတ်ကြွတာပြီးတော့အလူခံတယ် လောက်ဝန်းပါလိုက်မယ်ဆိုတာမပြောနဲ့တော့နောက်ဒီသေကံဒီမှာကုသိုလ်တွေရှားအောင်ပြီးတော့ဖတ်တဲ့အထက်မှာဒီကုသိုလ်ရအောင်တော့ထပ်ပါဦးထပ်ပါဦးအဲ့ဒီကုသိုလ်အချိန်မှာမဟာစေတီကြီးကိုလည်းအဲပြီးနေတယ်မဟာစေတီကြီးပြီးနေတဲ့မဟာစေတီကုသိုလ်ကိုတတိမရပဲနဲ့အဲ့ဒီကုသိုလ်တတိရပြီးတော့ဒါနဲ့ပဲနတ်ရဆန့်တယ်ဒါကြောင့်ဒီ ကိုကုသိုလ်တွေကိုကုသိုလ်တွေဆိုတဲ့ဥစ္စာအရေးကြီးရင်အမှန်တရားအားကိုးရတယ်ဒါဟာပေကံကြီးဒီကုသိုလ်စိတ်ထင်သွားတာပဲဒီကုသိုလ်စိတ်ကပဲအကျိုးပေးသွားတာပဲယခုဘုန်းကြီးကဒီခုနကပြောတဲ့ကိလနာပုဂ္ဂိုလ်ဖတ်ပြီးတော့ပြောပေးမယ်ဒီအခါတပါဒီမြတ်စွာဘုရားရဲ့အဲနောင်တော်ဖြစ်တဲ့ မဟာနာပါဠိဝင်မင်းပါဠိဝင်မင်းကမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားရဲ့မျက်မှောက်တော်မှာတပည့်တော်များပညာရှိတဲ့ဥပါဒကတယောက်ကပညာရှိတဲ့ဥပါဒကတယောက်ကို အလုံးမကျမ်းမမာနေတဲ့အခါမှာဆိုဆုံးပါဘူးတတိဘေကိုတရားကိုမနာရသေးပါဘူးအဲ့ဒီတရားကိုနာလိုပါတယ်ဆိုတဲ့အတိတ်ပဲမျိုးနဲ့ရောက်တော့မြတ်စွာဘုရားကပညာရှိကိုလည်းစာထဲမှာဆိုတယ်နော်နားလေတယ်ပြောတဲ့ကနားလေတဲ့သူဖြစ်ရမယ်ဥပပကလို့လည်းဆိုတယ်နော်ဥပပကဆိုတဲ့ဥစ္စာ ယရနာသုံးပါးကိုမပြတ်စိကပ်ပြီးတော့ငါးပါးသီလလုံတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။အဲ့ဒီပုဂ္ဂိုလ်ကိုတည်ပြင်ဥပဒကတယောက်ကပြောနေပုံကိုဘုရားဟောတော်မူတယ်။မဟာနာမမဟာနာံသဗ္ဗိညေနပညာရှိသောဥပါဒကေနဥပါဒကတယောက်သည်သဗ္ဗညောပညာရှိသော အာဘာဒီကိုလွန်စွာယဉ်ကံသောအနာယောဂါရှိသောဒုက္ခိသောဒုက္ခရောက်နေသောဥပါဒကောယရဏသုံးညာကိုမပြတ်စည်းကပ်သောဥပါဒကတယောက်ကိုစတုရိလေးမျိုးကိုတော့အပ္ပအပ္ပပဏိယေသက်တာယာရဝဲကောင်းကုန်သောဓမ္မေတိတရားတို့ဖြင့်အပ္ပတိတဘော သက်သာရာရစေတတ်၏အယတဝါငါရှင်သည်အဘဘတုသက်သာရာရပါလို့အယတမတော်ငါရှင်ဤဘုဒ္ဓမြတ်စွာဘုရားအပေါ်၌အဝိစ္စဉာဏ်ဖြင့်သက်ဝင်၍ပတာတော်ကြီးညိုသောတရားတရားသည်အတိရှိနေပါ၏။ငါရှင်မှာဘုရားကိုသိယုံကြည်တဲ့ ဆိုတာတရားရှိနေတယ်မဟုတ်လားဒီမြတ်စွာဘုရားမှာအဲအလုံးစုံသောလူနတ်တို့ရဲ့ဆရာဆိုတာလည်းနှိုက်ရှင်ယုံမှတန်တရားမရှိဘူးအရဟံ1500ကိလေသာတို့မှကိဝေပြီဆိုတာလည်းငါရှင်ယုံမှဆရာမရှိဘူးတမာတမုတ်တော်အလုံးစုံကိုအကုန်သိသောသမြုဒ္ဒဉာဏ်တော်ကြီးရဲ့အရှင်ဖြစ်တယ်ဆိုတာလည်းငါရှင်ယုံမှဆရာမရှိဘူးပြီးတော့ ဗုဒ္ဓမြတ်စွာကိုနှစ်နှစ်ကာလရည်ညွှန်ဖြင့်သက်ဝင်၍ယုံကြည်နေတယ်မဟုတ်ပါလားအဲ့ဒါလို့သူကိုပြောရမယ်သူကလည်းဟုတ်တယ်ဒီဖရာကိုသူသိသက်ဝင်တာပဲသိယုံကြည်တာပဲဒီဒီယောဂရမဏပြင်းထန်နေတယ်အဲပြေရမှာပဲဒီယောဂနဲ့ဒါလို့ပြောလိုက်တယ်နောက်ငါရှင်ငါရှင်မှာဒီ တရားတော်ကိုလည်းအမှန်တန်ပဲဝင်နေမဟုတ်ပါလားတက္ကသံဃာတော်ကိုလည်းအမှန်တန်ပဲဝင်နေမဟုတ်ပါလားအမှန်တန်ယုံကြည်တယ်မဟုတ်ပါလားအဲငါ့ရှင်မှာဒီငါးပါးသီလလည်းပဲအရိယာပုဂ္ဂိုလ်များသမဏဘဝရောက်တော့မှမဖြတ်နိုင်တဲ့ငါးပါးသီလလည်းငါ့ရှင်မှာရှိတယ်မဟုတ်ပါလားဟောဒီလေးပါးကဒီလေးပါးကျွမ်းနံသက်သာရရ ဘုရားကိုနှစ်နှစ်ကာလယုံကြည်တယ်ဒါသူကလည်းဒီလိုဒီလိုပြောလိုက်တော့ဘုရားအပေါ်မှာသိယုံကြည်တဲ့စိတ်ကဒီပို့ပြီးတော့ကြီးမာလာတယ်တခါမြတ်စွာဘုရားရဲ့တရားတော်တွေလိုက်ကြည့်စမ်းပါသွားခတသုံးဆောင်ဟောတော်မူတာအမှန်တန်တိဋ္ဌိကမတရားတွေကကိုယ်တိုင်တွေ့မြင်နိုင်တဲ့အကျိုးရှိတာအမှန်အာဂါလိက အချိန်မရွေ့ချက်ချင်းအကျိုးပေးတာလည်းအမှန်ဒါတွေသူယုံကြည်ပြီးသားခုပြန်ပြီးတော့တတိပေးနေတာအရိယာပံဃာတွေကြတာတော့ကောင်းကောင်းကျင့်တာလည်းအမှန်အရှင်သာရိပုတ္တရာကြည်ကြည်အရှင်မောကလန်ကြည်ကြည်အရှင်မာဂတပတို့ကြည်ကြည်ကောင်းကောင်းကျင့်တာလည်းအမှန်ဒီဖြောင်းဖြောင်းမှမှရိုးရိုးသားသားကျင့်တာလည်းအမှန်အဲ့ဒါလည်းသူယုံကြည်တယ်အဲ့ဒီလိုယုံကြည်ပြီးတဲ့အပြင်သူ့မှာငါးပါးသီလမပြတ်ဘူးအင်မတန်လုံခြုံတဲ့ငါးပါးသီလ ပြီးတော့ဒီပုဂ္ဂိုလ်ဟာသောတာပန်လူဖြစ်နေပါပြီသောတာပန်မဟုတ်စေကမူသောတာပန်လူဖြစ်နေပြီဒါကြောင့်ဒီတရားတွေဒီစကားတွေကိုသူ့ရှိတာတွေပြောတာတခြားကပြောတာမဟုတ်ဘူးသူရဲ့ဒီခုမကြမ်းမာတဲ့သူမှရှိတဲ့တရားတွေပြောတာအဲ့တော့အင်မတန်ဝမ်းပါလို့ဟိုကအင်မတန်ပြင်းတတ်လို့နောက်ဒီပညာရှိတဲ့ဥပဒကတယောက်ကဒီအမနာမကျမ်းမှာပြီးတော့နေတဲ့ ပညာရှိဥပါဒနာတယောက်ကိုဒီလိုလေးမျိုးသောအကြောင်းအရာတို့ဖြင့်သက်သာရာရရှိပြီးနောက်ဆက်ပြောပါနတ်ရှင်မှာဟိုမိဘတို့အပေါ်ငဲ့ွက်တွေ့တာတဲ့စိတ်မိဘတို့အပေါ်မှာဒီငဲ့ညာတဲ့စိတ်တန်ရောစဉ်စိတ်များရှိနေသလားဒီလိုမိပါတယ် ဟိုလေးမျိုးကပြောပြီးပြီဘယ်သူကအမှန်တော့ဝန်ခံတယ်ရှိနေတယ်မိပါတယ်ငါများကွယ်လွန်သွားရင်ငါမိငါပါတယ်ဘယ်လိုဖြစ်ပါမလဲဆိုတာကိုတွေ့လာတဲ့စိတ်ရှိနေတယ်ငါရှင်ဒီငါရှင်ကဒီယောဂအမှန်တန်ကြီးကျယ်နေတာဖြစ်တော့သိရခြင်းသဘောရှိနေတယ်ဒီ မိဘတို့အပေါ်မှာတွေ့တာ၍နေနေတွေ့တာ၍မနေနေငါရှင်ကတော့ဒီရမှာအမှန်ပဲဖြစ်နေတယ်တွေ့တာဒီဖြစ်စေမတွေ့တာဒီဖြစ်စေဒီရမှာအမှန်ပဲဖြစ်နေတယ်ဒါကြောင့်မိဘတို့အပေါ်မှာတွေ့တာတဲ့စိတ်ကိုဖြုတ်လိုက်ဖွေးရစွန့်လိုက်ဖွေးရငါရှင်ကိုတောင်းပန်ပါတယ် ဒီဒီလိုပြောလိုက်ရင်ဟုတ်တယ်ငါကတော့မဟုတ်ဟုတ်ဟုတ်ယူရတော့မှာဒါမိဘကိုတွေ့ရတဲ့တွေ့ရတဲ့အသေးမျိုးဆိုတာကကောင်းတော့သိခြင်းမဟုတ်ဖြတ်မှာပဲလို့ဆိုပြီးတော့သူပဲဖြတ်လိုက်တယ်တကဆက်ပြောတယ်နှရှင်မှာတမယာတွေအပေါ်ငဲ့ညာတဲ့စိတ်တွေ့ရတဲ့စိတ်များရှိပါသလားဒါကသူကလည်းအမှန်တိုင်းပဲပြောတယ် ရှိတယ်ညရှင်တာမရလူပေါ်မှာတွေ့ရတဲ့စိတ်ရှိနေပါလေကောင်းပြီဒီညရှင်ကတွေ့ရခြင်းသဘောရှိနေတာဒီတာမရလူရဲ့ပေါ်မှာတွေ့တာဒီဖြစ်စေမတွေ့တာဒီဖြစ်စေညရှင်ကတော့သိရတော့မှာပဲအဲ့တော့သိရမယ်သူတယောက်က ကြံရစ်တဲ့သူတွေအပေါ်မှာတွေ့တာလို့ဘာကျိုးရှိတော့မလဲ။ငါရှင်တောင်းပန်တရားစီအဲ့ဒီပရမရတွေအပေါ်မှာညံ့ညာတဲ့စိတ်တွေ့တာတဲ့စိတ်ကိုစွန့်လိုက်စမ်းပါလို့အဲ့လိုတိုက်တွန်းရမယ်။ပြီးတော့ဒီလိုပြောလိုက်ရင်ပဲသူကပရမရတွေအပေါ်မှာတွေ့တာတဲ့စိတ်ကိုအဲစွန့်စွန့်လိုက်ပါလို့ဆိုလိုက်ရင်ပဲသူကလည်းပဲ ဆွန့်ရှားပါတယ်ဆွန့်ရှားပါတယ်ပြီးတော့ထပ်ပြီးတော့ငါရှင်ဒီကာမရာရဲ့အပေါ်မှာတွေ့တာတဲ့စိတ်ကူပယ်ပြီးလို့ရှိရင်မေးရစီအောင်လူအာယုကာမဂုဏ်တွေအဲ့ဒီကာမလူအာယုကာမဂုဏ်တွေအပေါ်မှာများတွေ့တာသေးသလားလို့ဆိုရင်ငါရှင်ဒါ တွေ့တာသေးတာပဲဆိုတော့ပစ္စည်းဥစ္စာကလည်းပြည့်စုံတာပြည့်စုံတဲ့ပုဂ္ဂိုလ်ကိုလူအာယုံကာမဂုဏ်တွေပေါ်မှာတွေ့တာသေးတယ်ငါရှင်လူအာယုံကာမဂုဏ်ပေါ်မှာတွေ့တာသည်ဖြစ်စေမတွေ့တာသည်ဖြစ်စေငါရှင်ကသိရမှာပါဒီလူကာမဂုဏ်တဲ့ဟိုနတ်ကာမဂုဏ်ကအင်မတန်ပါပါတယ်ဒီမှာဖျားရောက်နေပြီ လူကာမဂုဏ်နဲ့နတ်ကာမဂုဏ်ကအင်မတန်ပါပါတယ်ဒီတော့ကိုလူကာမဂုဏ်၌တွဲတာတဲ့စိတ်ကိုဖယ်ပြီးတော့ဟိုစတုမာတဲ့နတ်ပြည်၌စိတ်ထားလိုက်ဆောင်ပါစိတ်ကူးနဲ့စတုမာတဲ့နတ်ပြည်ရောက်လိုက်ဆောင်ပါဟိုကအင်မတန်ကာမဂုဏ်တွေကောင်းပါတယ်အင်မတန်ကြီးကျယ်ပါတယ်ငါရှင်ဒီစတုမာတဲ့ကာမဂုဏ် တဲ့ဒီဒါဝရိနာကကာမဂုဏ်ကပါပြီးတော့ကြီးကျယ်ပါတယ်စတုမာတဲ့ကာမဂုဏ်တွေကိုစိတ်ကစွန့်လိုက်စမ်းပါဟုတ်တယ်ညားနေတာညားနေတာဒါဝရိနာကကာမဂုဏ်တွေကအမှန်တန်ကြီးကျယ်ပါတယ်ဒီနတ်ပြည်ချင်းတူပေမဲ့လို့ဟိုဆိုပါတော့ဒီ၄၅၆တက်ရှိတဲ့တိုက်ကြီးပေါ်မှာ အောက်ထစီစဉ်ဥစ္စာတို့အလုံးအကြည့်ချင်းတွေကောင်းပါရဲ့ဒါပေမဲ့ဒုတိယတမမိတတ်ဘူးဒုတိယတကျတော့တက်တဲ့ကောင်းကော်စောချင်းဆိုးမဲ့တက်တဲ့သားတယ်ဟုတ်လားအသုံးဆောင်ချင်းဆိုးလက်တက်တဲ့သားတယ်အဲဒီအလုံးဖြောပြတဲ့အချွေရံတွေကတက်တဲ့သားတယ်ဒုတိယတတခါတတိယတကျတော့တက်တဲ့သားပြန်တယ်သရုတ်ထတကျပြန်တော့တက်တဲ့သားပြန်တယ် ဝိသမတကြပြန်တော့တက်တဲ့သားပြန်တယ်ဆတ်ထအထကြတော့တက်တဲ့သားပြန်တယ်ဟိုအောက်ကပထမဓာတ်နဲ့ဟိုဆတ်ထအထနဲ့ဆိုရင်နိုင်ရှင်လို့မရဘူးအဲ့ဒါလို့ပဲနတ်ပြည်ကပဲမယ်လို့သတုသတုမာတဲ့ထက်တာဝရင်္ဂမှာရှိတဲ့အာယုန်တွေကသိတာတာပဲဒီဒီအမျိုးမျိုးရှင်ကြည့်ရူပါယုန်ကြီးရှင်ကြည့်တတ္တာယုန်ကြီးရှင်ကြည့်အကုန်လုံးသာအကုန်လုံးသာ ဒါကြောင့်စတုမာတဲ့နတ်ပြည်မှာဖြစ်တဲ့စိတ်တွေကိုစွန့်လိုက်ပါတာဝရိဏကတရက်ပါပါတယ်တကတာဝရိဏကို ပြောပြီးတဲ့နောက်တာဝရိဏတဲ့ယာမန်နတ်တွေရဲ့စိစိမ်ကပိုပြီးတော့ကြီးကျယ်ပြန်ပါတယ်စတုမာတဲ့နတ်ပြည်၌ဖြစ်တဲ့စိတ်ကိုလွတ်ပြလိုက်စမ်းပါတာဝရိဏ၌ဖြစ်တဲ့စိတ်တွေကိုလွတ်ပြလိုက်စမ်းပါ ဒီယာမာနတ်ပြည်ကတဲ့တဲ့သားပါတယ်နောက်တကငါရှင်ယာမာနတ်ပြည်တဲ့တုတိတာနတ်ပြည်ကတဲ့တဲ့သားပြန်တယ်တုတိတာနတ်ပြည်ရဲ့စီစဉ်ကတဲ့တဲ့သားပြန်တယ်ဒါကြောင့်ယာမာနတ်၌ဖြစ်တဲ့စီစဉ်တွေပုံမှာမိမိစိတ်ကဒီဒီနှလုံးသွင်းနေလို့ရှိရင်မိမိစိတ်ရောက်နေလို့ရှိရင်အဲ့ဒီစိတ်ကိုစွန့်မဆိုင်ထိုက်ဆောင်ပါဒါကဒီ သူတိတနတ်ပြည်ကစီစဉ်တဲ့မိမာနရတိနတ်ပြည်ကစီစဉ်တာတရက်ပါပါသေးတယ်။ဒါကြောင့်သူတိတနတ်ပြည်၌ဖြစ်တဲ့စိတ်ကိုသူတိတနတ်စီစဉ်ကိုမှန်းတဲ့စိတ်ကိုစွန့်လိုက်စမ်းပါဒီမိမာနရတိနတ်ပြည်၌စိတ်ကိုထားလိုက်စမ်းပါတခါမိမာနရတိနတ်ပြည်ကစိတ်ဒီဒီစီစဉ်တဲ့ပရဏိမိတပသဝတိနတ်ပြည်ကစီစဉ်တာတက်တက်ပါပါသေးတယ် အဲ့ဒီမိမာနရတိနတ်ပြည်၌ဖြစ်တဲ့စီစိန်၌ဖြစ်တဲ့စိတ်ကိုစွန့်လွတ်လိုက်စမ်းပါဒီပရဏိမိတဝတ္တဝတိနတ်ပြည်၌စိတ်ထားလိုက်စမ်းပါတစ်ဆင့်နဲ့တစ်ဆင့်ဒီမြင့်မြင့်မြင့်မြင့်သွားတော့အောက်ကစီစိန်တွေကစွန့်စွန့်စွန့်စွန့်လိုက်တာခဲ့ဟောထိတ်ဆုံးပရဏိမိတဝတ္တဝတိနတ်ပြည်ရောက်သွားရောဒါပရဏိမိတဝတ္တဝတိနတ်ပြည်တဲ့ငါရှင်ဗြဟ္မဗြဟ္မပြည်က ပါ၍နှစ်သက်ဖွယ်ကောင်းတယ်အဲ့ဒီအမတန်လည်းမုံမြတ်ပါတယ်မြမပြီကငါရှင်တောင်းပန်ပါရဲ့ဒီပရဏဝိတဝတဝတိနတ်တို့တိုက်ဖြစ်တဲ့စိတ်ကိုအဲစုပ်လုပ်ပြီးတော့မြမပြီ၌မိမိစိတ်ကိုတွန်းထားလိုက်စမ်းပါမြမဖြစ်နေပြီစိတ်ကူးနဲ့လူမမာကမြမဖြစ်နေပြီအဲ့ဒါမြမပြီရအောင်ဆိုတော့ စိတ်ကူးနဲ့ပြမပြေရောက်သွားတော့ငါရှင်ပြမပြေဆိုတာလည်းပဲအနိစ္စတရားတွေနော်ငါကဥပဒကနော်ဥပဒကဆိုတာဒီတရားတွေနားလဲလေတဲ့လက်လက်လက်ခံတယ်အနိစ္စတရားတွေဖြစ်တယ်မမြဲဘူးမခိုင်းကံဘူးဒီပြမတွေဆိုတာပုထုဇဉ်သာဆိုလို့ရှိရင်ဒီပြမစည်းစိမ်ဆိုတဲ့ပြမရဲ့ ဒီယုံနံခန္ဓာကိုကဟိုခန္ဓာ၅ပါးနဲ့အကျုံးဝင်နေတဲ့သက်ကာယနဲ့အကျုံးဝင်နေတဲ့တရားပါဒါကြောင့်ငါရှင်အဲ့ဒီပြမဒီမစိတ်ကိုဒီထပြီးတော့စိတ်ကိုလွတ်ပြီးတော့ဒီသက်ကာယတို့ရဲ့ချုပ်ရာဖြစ်တဲ့တရားအပေါ်မှာမိမိစိတ်ကိုပို့ဆောင်စမ်းပါတခါလဲဟိုအရိယာ အရိယာစခန်းကိုပို့လိုက်တာပဲဒီတက္ကာယအတို့ရဲ့ချုပ်ရာလို့ဆိုတော့နိဗ္ဗာန်ရောက်သွားရောသောဧဝံဝဒေယသောသူကိလနာပုဂ္ဂိုလ်သည်ဧဝံဤသို့စေဝဒေယကဲ၍ပြောအပ်အာဟုသောငါရှင်မေငါဤစိတ်တံစိတ်ပြီးဗြမလောကဗြမပြီမဟုတ်တိတံထမြောက်ပြီဗြမပြီကိုစိတ်မ မသွင်းတော့ဘူးနှလုံးမသွင်းတော့ဘူးပြမပြီသက္ကာယနိရောဓသက္ကာယနိရောဓေသက္ကာယတို့ဤချုပ်ရဖြစ်သောနိဗ္ဗာန်၌စေတံစိတ်ကိုဥပသဟာရမိပို့ဆောင်ပါ၏စိတ်ဟာနိဗ္ဗာန်အာရုံရောက်နေပြီဧဝံဤသို့ဝိမု ക്ത စိတ်တတသက်ကာယမှလွတ်သောစိတ်ရှိသောပုဂ္ဂိုလ်ဥပါဒကတဥပါဒကဤ အာတဝါအာသောတရားတို့မှာဝိမု ക്ത စေတေနာလွတ်သောစိတ်ရှိသောဘေကုဏယဟန်နှင့်တတ္တိလကနာနာကရဏံအတိအချာပြုကြောင်းအထူးကိုနဝဒါမိဟောတော်မမူတဲ့အဲ့ဒီသက္ကာယမှာလွတ်သောစိတ်ရှိတဲ့လူဝတ်ကြောင့်ဥပါဒကအတွက်သက္ကာယတို့မှာလွတ်နေတဲ့ယဟန္တာဖြစ်နေတဲ့ယဟန်နဲ့ဘာထုတွေတုံးလို့ဆိုတော့မထုပါဘူး လူဝတ်ကြောင့်နဲ့ယဟန်ကိုဖဲရှိတော့တယ်စိတ်တချင်းကအကုန်လုံးတူသွားပြီပြီးတော့ဥပါဒကြာပင်ဖြစ်တော့လေယဟန်နာဖြစ်နိုင်တယ်သူတို့ဒိဗေပြသွားတယ်အဲ့ဒါလိုမြတ်စွာဘုရားကသိက္ခာရသူ့ကိုအဲမြတ်စွာဘုရားကဝိလန္နာသူ့ကိုဟောတော်မူလေဒါကြောင့်မိမိတို့မလဲပဲပေါ့လေဒီကိုရေးကိုတာအတွက်လဲပဲဒီဒီတော့အတိုင်းတွေးကြည့်ရလူကာမဂုံတွေတဲ့ နတ်ကာမဂုဏ်ကပါတယ်သူလူကာမဂုဏ်တွေကိုညှောပြီးတော့ဒီဘုံကြည့်ခြင်းပဲလူအဖြစ်နဲ့ခံစားခြင်းပဲဒီစိတ်တွေဟာအောက်ကြနောက်ကြစိတ်ပဲဟိုနတ်ကာမဂုဏ်ကတက်တဲ့ပါရာပေါ့ဒီအောက်တန်းစတုမာတဲ့နတ်ပဲလူကာမဂုဏ်နဲ့နှိုင်းရှင်လို့မရဘူး သမုဒေတကမာတာယတိမေကေတကမာတာယသမုဒေဥဒကံမိနေဧဝံမာနုတကာကာမဒိဗ္ဗကာမနာတန္တိကေတိနေကေမြက်အဖျား၌တိနံအဲတိနေကေတကမာတာယဥဒကံတင်းနေတဲ့နှင်းပေါက်ကိုအာရာယယူ၍သမုဒ္ဒံသမုဒ္ဒရာကိုမိနေနှိုင်းရှင်ရာ၏ ဟိုမြက်ပေါ်ကနှင်းပေါက်နဲ့သမုဒ္ဒရာကြီးနှိုင်းတယ်လို့ပဲဧဝံမာနုတ္တကာကာမမာနုတ္တကာလူ၌ဖြစ်ကုန်သောကာမကာမဂုဏ်၅ပါးတို့သည်ဒိဗ္ဗာကာမနာနာကာမဂုဏ်တို့၏တန်တိကေအနိ၌ဧဝံဤအတိုင်းပင်ဖြစ်နိုင်သည် ဖြစ်လေတော့တည်းဟိုဒီနှင်းပေါက်နဲ့သမုဒ္ဒရာကြီးနှိုင်းတယ်လို့ပဲလူစည်းစိမ်နဲ့နတ်စည်းစိမ်နှိုင်းလို့ရှိရင် လူစီလိန်ကနှင်းပေါက်လောက်ရှိတော့နတ်စီလိန်ကသမုဒ္ဒရာကြီးလောက်ရှိနေတယ်ပြီးတော့ကိုယ်ကိုယ်ကိုပေါ်နေဒီလူလောကကြီးရဲ့ဂုံလူလောကကြီးရဲ့စီစိအထူးအဖြင့်ဘုန်းကြီးဘဝမှာအဲစီစိလို့ဆိုရတဲ့အဝတ်တွေအနေတွေအစားတွေဘာလဲတာဘယ်လောက်အသုံးဝင်လို့ဒီမိမိတို့က ဒီလူစီစိတ်တွေကိုအထင်ကြီးနေရတယ်လေတတွေးရတယ်တွေးရတခါဒီနတ်စီစိတ်ကိုကိုကတခါအထင်ကြီးပြန်တော့ယဟန်လုပ်နေပြီးတော့ဘုန်းကြီးလုပ်နေပြီးတော့နတ်စီစိတ်တောင်းတနေတယ်ဆိုရင်ကိုကစိတ်တွေကပြေးလာပြီပြီးတော့ယဟန်ပြည့်နေမှတော့နတ်စီစိတ်ကိုဘာတောင်းတဖို့လိုတယ် ရှိနေဆိုတဲ့ဥစ္စာဟုတ်တယ်အကြီးအငယ်လားကွာတာခံစားမှုဘာမှမထူဘူးတရိษံတွေလည်းသူနည်းသူဟန်နဲ့သူတို့ခံစားနေကြပြောလို့နတ်တွေလည်းပဲသူတို့ဒီသူတို့ဟန်နဲ့ခံစားနေကြပြောလို့ကာမဂုဏ်အရသာဆိုတဲ့ဥစ္စာတဏှာလောဘနဲ့သောမနတဖြစ်နေကြတာပဲကာမဂုဏ်အရသာဆိုတာမိမိမှာရှိတဲ့တဏှာလောဘနဲ့သူတို့မှာရှိတဲ့အာယုန်နဲ့ပေါင်းပြီးတော့လား အဲ့ဒီအရသာဖြစ်နေကြတာဒီအရသာဘာလဲဒီတဏှာလောဘရဲ့သောမနတာအရသာတွေတဏှာလောဘရဲ့စိတ်တဒုက္ခအရသာတွေတဏှာလောဘရဲ့ကာယဒုက္ခအရသာတွေအမှန်တန်သိသိနဲ့အရသာတွေလာလာတပါးတယ်တကယ်လေတောကြောင့်ကလေးနဲ့တရားနှလုံးသွင်းပြီးတော့နေလဲရတဲ့အရသာဒီအရသာတွေအကုန်လုံးသာတာပေါ့ သုညာကာရံပဝိထသာတန္တစိတ်တသယောဂီနောအဝန္တုပိရတိဟောတိသမ္မဓမ္မဝိပါဒတောသုညာကာရံမြို့ရာဥဒံမဆုညံပဲလူတန်တိတ်ချင်းစိတ်ငြိမ်သောကြောင့်သူပဝိဒတာမခေါ်အဖို့ဖော်မလို့ပဲတကူဒီပင်ကဝေနေသောတန်တစိတ်တာသာလောကီရေရာပြာပါမဖက် ငြိမ်သက်ပြီးမှစိတ်ကောင်းစိတ်မြတ်ရှိသောယောဂီနောကမ္မထံကို လုံးဝကြိုးကိုအထုပ်ရည်နေတဲ့ယောဂီပုဂ္ဂိုလ်ဤတမ္မတမ္မာမပေါက်မပြန်ဟုတ်တိုင်းမှစွာဓမ္မံတေဘုမကသင်္ခါရဟုယုံနာအစုကိုဝိပါဒတော်ဖြစ်ပုံပြည့်ဟံအချက်မှအောင်နက်တံစိတ်ကိုကြည့်ရှုလိုက်ပြီးရှိတော်အမနုတိကာမဂုံထူတတ်သည်လူနတ်မွေလျောအပြောမျိုးနဲ့မတူတော့ ဗတိဘာဝနာဖြစ်ချက်မပြည့်ရအောင်နှစ်သက်မွေ့လျော်ထူကဲသောအမျိုးမျိုးသည်ဟောဒီညာအဟုန်မြူမကြုံမှုအောင်အထူးအထွေဖြစ်ပေါ်၍လာတပေတိသာသာနတ်စီစိန်ပါလို့ဖို့ဒီခုနကခံစားရဆိုတဲ့ဥစ္စာဟာထပ်ပြီးတော့ ရတိဟောတိသမ္မာဓမ္မဝိပါဒတောလူညာကာရံမြို့ရာဥဒံမဆုညံပဲလူတန်တိတ်ချင်းစိတ်ငြိမ်သောကြောင့်သူပဝိဒါသမခောအဖို့ဖော်မလို့ပဲတကူဒီပင်ကဝေနေသောတန်တစိတ်တာသာလောကီရေရာပြပါမဖက်ရင်သက်ဒီမှာ စိတ်ကောင်းစိတ်မြတ်ရှိသောယောဂီနောကမ္မထံကိုလုံးဝကြိုးကိုအထုတ်ရနေတဲ့ယောဂီပုဂ္ဂိုလ်ကြီး သမ္မာသမ္မာမပေါက်မပြန်ဟုတ်တိုင်းမှစွာဓမ္မံတေဟုမကသင်္ခါရဟုယုံနာအစုကိုဝိပါဒတော်ဖြစ်ပုံပြဟံအချက်မှအောင်နက်တံစိတ်ကိုကြည့်ရှုလိုက်ပြီးရှိတော်အမနုတိကာမဂုံထုတတ်သည်လူနတ်မွေလျောအပျော်မျိုးနဲ့မတူတော့ဗတိဘာဝနာဖြစ်ချက်မပြည့်ရအောင်နှစ်သက်မွေလျောထုခဲ့သောအပျော်မျိုးသည်ဟောဒီညာအဟုံမြူမကြုံဘူးအောင် အထူးအထွေဖြစ်ပေါ်၍လာတပေရတိသာဓုသာဓုသာဓုနတ်စီစိတ်ပါလို့ဖို့ဒီခုနကခံစားရတယ်ဆိုတဲ့ဥစ္စာဟာထပ်ပြီးတော့တွေးကြည့်ဒီခံစားတဲ့သူရဲ့လောဘတဏှာလောဘဟိုအာယုတွေရဲ့ဒီတဏှာလောဘရဲ့အာယု ဒီအာယုန်တွေပြည့်ပြီးတော့တဏှာလောဘနဲ့ဒုက္ခသောမနတာဖြစ်တာကိုအရသာလို့ဆိုတယ်အဲ့ဒီအရသာတဲ့ယဟန်ပင်ကကောင်းသူတော်ကောင်းတွေအတွက်ကတော့တပါးတဲ့ဘယ်ဘယ်လူအာယုံဘယ်နှအာယုံမှမရှိပဲနဲ့တရားအာယုံယူပြီးတော့တကယ်ငြိမ်လို့နေလိုက်ရတာအဲ့တင်လည်းခံစားတာပဲဒီအရသာကဘလို့အရသာရှိတော့လို့ဆိုတော့ ခုနကနတ်ကံမကုံတက်သွားပါတယ်ဒီဒီကတက်ပြီးတော့တရားပေါက်သွားတဲ့အခါကြလို့ရှိရင်သောတာပန်မဂ္ဂတာကအနာဂံယဟနာဖြစ်ရအောင်လို့ဝတ္တုကကတ်သိန်းကလွတ်မြောက်သွားမယ်ဒါကြောင့်ဘုန်းကြီးတို့ဘုန်းကြီးတွေကြတော့လူတွေတက်ပို့ပြီးတော့အစဉ်တမ်းမြင့်မြင့်နဲ့တွေ့ရမယ်ဘာလို့ဖို့တော့နတ်စီစီဘာလို့ဖို့တော့လောကီစီစီတို့တို့တရားနဲ့တို့နဲ့အမှန်တရားစရာ အမှန်တန်ဒုက္ခသောမနတာဖြစ်တာလမ်းတွေရှိတာပဲလို့အဲ့ဒီလမ်းရောက်အောင်မိမိတို့စာပင်ရင်ပင်ရင်ကတရားမကြမကြနှလုံးသွင်းပြီးတော့မိမိတို့ရဲ့အရသာကိုမိမိတို့ကိုယ်တိုင်လက်တွေခံစားပြီးမေဖို့နိဗ္ဗာန်အထိကြိုးစားနိုင်ကြစေကုန်သတည်းသာဓုသာဓုသာဓု